ရှင်လုကာခရစ်အခန်းကြီး16အငယ်1မှ9တပည့်တော်တို့အားတဖန်မိန်တော်မူသည်ကားငွေရတတ်သောသူတယောက်၌ဗန္တာဇိုးရှိ၏ထိုဗန္တာဇိုးသည်သခင်ဥစ္စာများကိုဖျက်ဆီးသည့်အကြောင်းကို သူတစ်ပါးတို့သည်သခင်ရှိ၌အပြစ်တင်ကြသောသခင်သည်ဗန္တာဇိုးကိုခေါ်၍သည်အမှုရာ၌ငါကြားရသောစကားကားအဘယ်သို့နည်းဗန္တာဇိုးရာ၌မှတ်သားသောစည်ရင်ကိုပေးလော့ ယခုမှစ၍ဘဏ္ဍာစိုးမလုပ်ရဟုဆို၏။ထိုအခါဘဏ္ဍာစိုးက၊ငါသည်အဘယ်သို့ပြုရမည်နည်း။ငါ၏သခင်သည်ဘဏ္ဍာစိုးအရာကိုနှုတ်လေပြီ။လယ်လုပ်ခြင်းငှါမစွမ်းနိုင်။သူတောင်းစားလုပ်ခြင်းငှါရှက်ကြောက်၏။ဘဏ္ဍာစိုးအရာမှကျသည်နောက်၊သူတပါးတို့သည်မိမိတို့အိမ်၌ငါ့ကို လက်ခံစေခြင်းငှါအဘယ်သို့ငါပြုရမည်ကိုငါသိ၏ဟူ၍စိတ်ထဲ၌ကြံစည်ပြီးမှ သခင်၏ငွေရှိသောသူအပေါင်းတို့ကိုခေါ်၍ငါ၏သခင်ကိုဆက်ပေးရန်တင်၌အဘယ်မျှလောက်ရှိသနည်းဟုတယောက်ကိုမေးလျင်ထိုသူကစီအခွက်တထောင်ပေးရန်ရှိပါသည်ဟုဆို၏ဗန္ဒာဇိုးကလည်းတင်းစင်းကိုယူ၍အတော့ထိုင်ပြီလျင်အခွက်900ကိုရေးမှတ်လို့ဟုဆို၏ထိုနောက်အခြားသောသူကိုခေါ်၍ငါ၏သခင်ကိုဆက်ပေးရန်တင်၌အဘယ်မျှလောက်ရှိသနည်းဟုမေးလျင်ထိုသူက ဂျုံစပါးအတင်းတထောင်ပေးရန်ရှိပါသည်ဟုဆို၏။ဘဏ္ဍာစိုးကလည်းသင်၏စာရင်းကိုယူ၍အတင်းရှစ်ရာကို ရေးမှတ်လော့ဟုဆို၏။မတရားသောထိုဘဏ္ဍာစိုးသည် လိမ္မာစွာပြုသည်ကိုသခင်သည်ချီးမွမ်းလေ၏။အကြောင်းမူကား၊လောကီသားတို့သည်မိမိတို့အမှုကို ဆောင်ရွက်ရာတွင် အလင်းသို့ရောက်သောသူတို့ထက်သာ၍လိမ္မာကြ၏။တဖန်ငါဆိုသည်ကား၊သင်တို့သည်စုတေသောအခါအစဉ်အမြဲတည်သော ဗိမာန်၌သင်တို့ကိုလက်ခံလတံ့သောအဆွေရှိစေခြင်းငှါမမြဲသောလောကီစည်းစိမ်ကိုသုံးဆောင်ကြလော့။အနည်းငယ်သော အမှု၌သစ္စာရှိသောသူသည် ကြီးသောအမှု၌လည်းသစ္စာရှိလိမ့်မည်။အနည်းငယ်သောအမှု၌သစ္စာမရှိသောသူသည်ကြီးသောအမှု၌လည်းသစ္စာမရှိ။သို့ဖြစ်၍မမြဲသောလောကီစည်းစိမ်ကိုသုံးရာတွင် တင်တို့သည်တစ္ဆာမရှိလျင်မှန်သောစည်းစိမ်ကိုတင်တို့၌အဘယ်သူအမြင်နည်းသူတပားအမှု၌တင်တို့သည်တစ္ဆာမရှိလျင်အဘယ်သူသည်အပိုင်ပေးမည်နည်းအဘယ်အစီခံမျှတခင်နှူးအစီကို မခံနိုင်တခင်တူးကိုမုံ၍တူးကို ချစ်မိတခင်တူးကိုမိခို၍တူးကို မခန့်မညာပြုမိတင်တို့သည်ဘုရားသခင် အစီကို၎င်းလောကီစည်းစိမ်၏အစီကို၎င်းမခံနိုင်ကြဟု မိန်တော်မူ၏အငယ်14မှ18ငွေကိုတတ်မဲ့သောဖာရိရှဲတို့သည် ထိုစကားများကိုကြားလျင်ကိုရော့ကိုပြည့်ရပြုကြ၏ယေရှုကလည်းသင်တို့သည် လူများရှိမှဖြောင့်မတ်ဟန်ဆောင်တော်လဲဘုရားသခင်သည်သင်တို့၏စိတ်နှလုံးကို သိမြင်တော်မူ၏လူသဘောအားဖြင့်အမျက်ထားသောအရာသည်ဘုရားသခင်ရှေ့တော်၌ဆက်ဆုပ်ယွန်ရှာပွေဖြစ်၏ယောဟန်မရောက်မီတိုင်အောင် ပညတ္တိကျမ်းနှင့်အနာဂတ္တိကျမ်းရှိ၏။ယောဟန်လက်ထက်မှစ၍ဘုရားသခင်၏နိုင်ငံတော်နှင့်ယှဉ်သောဧဝံဂေလိတရားကိုဟောလျက်ရှိ၏။လူများတို့သည်လည်းနိုင်ငံတော်ကိုအနိုင်အထက်ဝင်ကြ၏။ပညတ္တိကျမ်း၌အငယ်ဆုံးသောဗိန္ဓုတလုံးပျက်စီးလွယ်သည်ထက်၊ကောင်းကင်နှင့်မြေကြီးပျက်စီးလွယ်၏။အကြင်သူသည်မိမိမယားနှင့်ကွာ၍အခြားသော မိန်းမနှင့်စုံဘက်ခြင်းကိုပြု၏။ထိုသူသည်မိမိမယားကိုပြစ်မှား၏ လင်ကွာသောမိန်းမနှင့်စုံဘက်ခြင်းကို ပြုသောသူသည်လည်းသူ့မယားကိုပြစ်မှားသည်ဟုမိန့်တော်မူ၏။19တဖန်တုံ၊သူဌေးတယောက်သည်နီမောင်းသောကမ္ဗလာနှင့်ပိတ်ချောကိုဝတ်ဆင်၍၊ကာမဂုဏ်စည်းစိမ်၌နေ့တိုင်းပျော်မွေ့လျက်နေ၏။20လာဇရုအမည်ရှိသော သူဆင်းရဲတယောက်သည်တကိုယ်လုံး၌အနာစိမ်းပေါက်၍၊သူဌေး၏စားပွဲမှကျသောစားနုပ်စားပေါက်ကို စားပါရစေဟုတောင့်တသောစိတ်နှင့်သူဌေးအိမ်တံခါးနားမှာတုံးလုံးနေ၏။ခွေးတို့သည် လာ၍အနာစိမ်းများကိုလျက်ကြ၏။တနေ့တ၌ထိုဆင်းရဲသားသည်သေလွန်၍၊ကောင်းကင်တမန်တို့သည်အာဗြဟံ၏ရင်ခွင်သို့ပို့ဆောင်ကြ၏။သူဌေးသည်လည်းသေလွန်၍ သင်္ဂြိုဟ်ခြင်းကိုခံရလေ၏။မရဏနိုင်ငံ၌ပြင်းပြစွာသောဝေဒနာကိုခံရလျက်၊မြော်ကြည့်၍အာဗြဟံကို၎င်း၊အာဗြဟံ၏ရင်ခွင်၌လာဇရုကို၎င်း အဝေးကမြင်လျှင်၊အိုအဘအာဗြဟံ၊အကျွန်ုပ်ကိုကယ်မသနားတော်မူပါ။အကျွန်ုပ်သည်ဤမီးလျှံ၌ပြင်းစွာခံရသောကြောင့်၊လာဇရုသည်မိမိလက်ဖျားကို ရေ၌နှစ်၍အကျွန်ုပ်လျှာကိုအေးစေခြင်းငှါ သူ့ကိုအကျွန်ုပ်ရှိရာသို့စေလွတ်တော်မူပါဟုဟစ်ကြော်လေ၏အာဗြဟံကလည်းငါသားတင်သည်အသက်ရှင်စဉ်အခါချမ်းသာရသည်ကို၎င်းလာဇရုသည်ဆင်းရဲစွာ နေရသည်ကို၎င်းအောက်မေ့လောယခုမူကားသူသည်တက်တာခြင်းရှိ၏အငယ်26မှ31တင်ဒီဒုက္ခဝေဒနာကိုခံရ၏ထိုမှတပါငါတို့နှင့်တင်တို့စัจ जा ၌ အလွန်နက်လှသောချောက်ကြီးတည်လျက်ရှိ၏။ထိုကြောင့်၊ဤအရပ်မှသင်တို့ရှိရာသို့ကူးချင်သောသူမကူးနိုင်။ထိုအရပ်မှငါတို့ရှိရာသို့ကူးချင်သောသူလည်းမကူးနိုင်ဟုဆို၏။သူဌေးကလည်း၊အိုအဘ၊ထိုသို့မှန်လျှင်အကျွန်ုပ်၌ညီငါးယောက်ရှိပါသည်ဖြစ်၍၊သူတို့သည်ဤပြင်းပြစွာခံရာအရပ်သို့မရောက်မည်အကြောင်းသူတို့အားသက်သေခံစေခြင်းငှါလာဇရုကိုအကျွန်ုပ်အဘ၏အိမ်သို့ စေလွှတ်တော်မူပါ။အကျွန်ုပ်တောင်းပန်ပါ၏ဟု ပြောဆိုလျှင်၊အာဗြဟံက၊သင်၏ညီတို့၌မောရှေမှစ၍ပရောဖက်များရှိကြ၏။ပရောဖက်တို့၏စကားကိုနားထောင်ကြစေဟုဆို၏။သူဌေးကလည်း၊မဟုတ်ပါ၊အဘအာဗြဟံ။သေသောလူစုထဲကတယောက်သောသူသည်ထမြောက်၍သူတို့ရှိရာသို့သွားလျှင်သူတို့သည်နောင်တရကြပါလိမ့်မည်ဟု ဆိုသော်၊အာဗြဟံက၊သူတို့သည်မောရှေ၏စကား ရောဖက်တို့၏စကားကိုနားမထောင်လျှင်၊တယောက်သောသူသည်သေခြင်းမှထမြောက်သော်လည်းမယုံကြည်နိုင်ကြဟုအာဗြဟံဆိုသည်ဟုမိန့်တော်မူ၏။